သက်သာလောနိဩဝါဒစာပရမဇန်ခန်းကြီး9အငယ်1မှ7ဤကိုယ်တို့ကကာလအချိန်များကိုတင်တို့အားရေး၍ပေးလိုက်เสียအကြောင်းမရှိဘယ်ကြောင့်ဤဟုမူကားတကိုးသည်ညအခါလာတကဲ့သို့တခင်ဖျား၏နေ့ရက်သည်လာလိမ့်မည်ကိုတင်တို့သည်တေချာစွာသိကြ၏ငြိမ်ဝှချင်းရှိ၏ဘေးအန္တရာယ်နှင့်ကင်းလူ၏ဟုဆိုစဉ်တွင် ကိုဝန်ဆောင်သောမိမ့်မ၌ သားဘွားခြင်းဝေဒနာရောက်သကဲ့သို့သူတို့အပေါ်၌လျင်မြန်စွာသောပျက်စီးခြင်းရောက်၍လွတ်ခြင်းအခွင့်မရှိရကြ။သို့သော်လည်း၊ညီအစ်ကိုတို့၊ထိုနေ့ရက်သည်သူခိုးကဲ့သို့သင်တို့အပေါ်သို့ရောက်လာမည်အကြောင်း၊သင်တို့သည်မှောင်မိုက်၌နေကြသည်မဟုတ်။သင်တို့အပေါင်းသည် အလင်း၏သား၊နေ့၏သားဖြစ်ကြ၏။ညဉ့်၏သား၊မှောင်မိုက်၏သားမဟုတ်။သို့ဖြစ်၍၊အခြားသော သူတို့သည် အိပ်ပျော်သကဲ့သို့ငါတို့သည်အိပ်မပျော်ဘဲ တမာတိရှိ၍စောက်ကြကုန်အံ့အကြောင်းမူကားအိပ်ပျော်သောသူတို့သည်ညအခါအိပ်ပျော်တတ်ကြ၏တေတရဲ့နှင့်ရင့်မှုသောသူတို့သည်လည်းညအခါရင့်မှုတတ်ကြ၏နေဤသားဖြစ်သောငါတို့မူကားတမာတိရှိကြကုန်အံ့ယုံကြည်ခြင်းချစ်ခြင်းဒီဟုသောယင်ဥဒ္ဒစာကို၎င်းကဲတင်ခြင်းတို့ရောက်မည်ဟုမျှော်လင့်ခြင်းဒီဟုသောတန်ခမောက်လုံးကို၎င်းဝတ်ဆောင်ကြကုန်အံ့ အမျက်တော်ကိုခံစေခြင်းငှာဘုရားသခင်သည်ငါတို့ကိုခံထားတော်မူသည်မဟုတ်ငါတို့သခင်ယေရှုခရစ်အားဖြင့်ကယ်တင်ခြင်းကိုပိုင်ရစေခြင်းငှာခံထားတော်မူ၏ငါတို့သည်နိုးလျက်ရှိသည်ဖြစ်စေအိပ်ပျော်သည်ဖြစ်စေ ထိုသခင်နှင့်တူအသက်ရှင်မိအကြောင်းငါတို့အဖို့အသေးခံတော်မူပြီး ထိုကြောင့်တင်တို့သည်ယခုပင်ပြုသည့်ဤတူအချင်းချင်းတိုက်တွန်း၍တယောက်ကိုတယောက်တိဆောက်ကြလော့ အငယ်၁၂မှ24ထိုမှတပါညီကိုတို့တင်တို့တွင် အမှုတော်ကိုဆောင်ရွက်ခြင်းသခင်ဖျားခွင့်နှင့် အုပ်ဆိုးခြင်းတတိပေးခြင်းအမှုကို ပြုသောသူတို့ကိုတိမှတ်၍သူတို့ပြုသောအမှုကြောင့်မေတ္တာစိတ်နှင့်အလွန်ချစ်ခင်လေးမြတ်မိအကြောင်းငါတို့သည်တောင်းပန်ကြ၏အချင်းချင်းအသင့်အတင့်နေကြလော့တဖန်တုံညီကိုတို့မတရားစွာ ပြုသောသူတို့ကိုတတိပေးကြလော့စိတ်ငယ်သော သူတို့ကို အားပေးကြလော့ အားနည်းသောသူတို့ကိုထောက်မကြလော့။ခပ်သိမ်းသောသူတို့အားရှည်သောစိတ်ရှိစေကြလော့။သူတပါး၌အဘယ်သူမျှရန်တုံ့မမူစေခြင်းငှါသတိပြု၍အချင်းချင်းတို့၌၎င်း၊ခပ်သိမ်းသောသူတို့၌၎င်း၊ကာလအစဉ်ကြိုးစား၍ကျေးဇူးပြုကြလော့။အစဉ်မပြတ်ဝမ်းမြောက်ခြင်းရှိကြလော့။မခြားမလပ်ဆုတောင်းပဌနာပြုကြလော့။အရာရာ၌ကျေးဇူးတော်ကိုချီးမွမ်းကြလော့။အကြောင်းမူကား၊သင်တို့သည်ထိုသို့ကျင့်စေခြင်းငှါ ယေရှုခရစ်၌ဘုရားသခင်အလိုတော်ရှိ၏ဝိညာဉ်တော်၏အရှိန်ကိုမငြိမ်းစေကြနှင့်ပရောဖက်ပြုခြင်းကိုမထီမဲ့မြင်မမှတ်ကြနှင့်ခတ်သိမ်းသောအရာကိုစုံစမ်း၍ကောင်းသောအရာကိုအမြဲကင်ဆွဲကြလော့မကောင်းသောအမှုအမျိုးမျိုးရှိသမျှကိုရှောင်ကြလော့ငြိမ်သက်ခြင်းရှင်ဘုရားသခင်ကိုတော်တိုင်လဲတင်တို့ကိုအကုန်စင်တန်ရှင်းစေတော်မူပါစေတော်ငါတို့သခင်ယေရှုခရစ် ကြွလာတော်မူသောအခါတင်တို့၏ကိုယ်ခန္ဓာစိတ်ဝိညာဉ်အပေါင်းကို အပြစ်တင်ခွင့်နှင့်ကင်းလွတ်စေခြင်းငှာစောင့်မတော်မူပါစေသောတင်တို့ကို ခေါ်တော်မူသောသူသည်တစ္ဆာနှင့် ပြည့်စုံသည်ဖြစ်၍ထိုသို့ပြုတော်မူလိမ့်မည်အငယ်25မှ28ဤကိုယ်တို့ငါတို့အဖို့ဆူတောင်းကြလော့ဤကိုယ်အပေါင်းတို့ကိုတန်ရှင်းသောနန်းခြင်းနှင့်နှုတ်ဆက်ကြလော့ ဤစာကိုတန်ရှင်းသောညီကိုပေါင်းတို့အားဖတ်စေခြင်းငှာသခင်ဖျားကိုတိုင်တည်၍ငါသည်တင်တို့ကိုဒိဋ္ဌံတစ္ဆာပေး၏ငါတို့သခင်ယေရှုခရစ်ယေရှုတော်သည်တင်တို့၌ရှိစေတည်းအာမင်တတလောနေဩဝရစာပရမဆောင်ပြီ၏